မိုကရေစီရရှိလေဟိုးရေဟိုးမြမပြည်သူတွေဟာဗန်ထဲကနေမိမိပိုင်ငွေသားထုတ်ယူမှုတွေမှာအခက်အခဲတွေနဲ့ရှင်ဆိုင်နေရပါတယ်။ကိုပစံတော့ကိုမနှက်ထားဆိုတော့ဒီလာပြီးဒုက္ခခံနေရတယ်လို့ဖြစ်နေတယ်လေ။အာချက်ချင်းထုတ်လို့မရပါဘူးနော်။စားဝတ်နေရေးအတွက်ခက်ခဲပါနော်။ပြီးတော့တမီးရဲ့ဖေဆိုတော့တက်ကြောက်စေကြော်ပြီးဆိုညီဘူးလေးလည်းအဲ့လိုအကြာကြီးစီရတယ်အဆင်မပြေနိုင်။ ဒီဘန်ကိုစုဆောင်ထားစားတာလေးတွေရမှာလဲကိုကိုကိုအတွက်ကိုသုံးကျင်တာဝယ်ကျင်တာချမ်းကျင်တာတွေရမှာလေအခုတော့နေရာနေရာတွေကအခက်အခဲဖြစ်နေတော့မရတော့အခါကျတော့အခက်အခဲရှိတာပေါ့ငွေကြေးပိုင်ဆိုင်မှုများပြားတဲ့သူတွေအနေနဲ့ရန်ကုန်တို့အမျက်ပေးပြီးထုတ်ယူနိုင်တဲ့တရားမဝင်ငွေကြေးဈေးကွက်တွေဖြစ်ပေါ်နေပြီးဆက်ရန်ကုန်တို့အထိအမျက်ပေးပြီးငွေကြေးကိုထုတ်ယူနေကြရတာပါအဲဆိုတော့ပတ်စံအများကြီးရှိတဲ့လူကတော့ရာခိုင်နှုန်းနဲ့သူကထုတ်သွားမှာကိုတို့ချွေးနဲ့ဇာနဲ့နည်းနည်းရှိတဲ့လူကြတော့ အဲ့လိုလည်းပေးမစားနိုင်တဲ့ခါကျကိုယ့်ကိုတန်းစီပြီးထုတ်ပေါ့25ရောက်ပဲထုတ်ပေးတာဆိုတော့ဒီလူအများကြီးကဒီမှာလာတန်းစီနေရေးကိုယ့်ပစံကိုထုတ်ချင်တာတော့မှပဲတန်းစီနေပေမဲ့လို့ချွတ်တပြောင်းနေတန်းစီနေမဲ့ရမှမှမသိမရမှမှမသိအဲ့လိုပုံစံမျိုးနဲ့စောင့်နေရတာအခက်အခဲတွေကတော့တော်တော်ကိုစိုးစိုးဝါးနေပဲအမအဲအခုကျတော့ဟို ATM တွေပါငွေမထည့်တော့ဘူးဆိုတော့လူဝုန်းတိုင်းတအားများသွားတော့အဆင်မပြေဘူးစောစောလေးထားရတယ် ပြီးတော့ရမလားမရဘူးကလည်းမသိကြဘူးအဲအဖေကအဲ့ဒါရမှစားမှဆိုတော့လေဩကိုကလည်းမပေးနိုင်မဲ့သူပေါ့နော်အဖေအတွက်စီပင်း စီရင်မယ်ဆိုပြီးစီရပါတော့။ဟုတ်လားဆိုညီမတို့ဖြစ်စီချင်တာကြတော့ဒီလိုမျိုးပေါ့နော်လာပြီးအခုလိုမျိုးမနေ့ကသူတို့9နာရီထိုးရင်တဲ့ထုတ်ပေးတယ်တဲ့တုံငင်ပေးတယ်ပေါ့နော်9နာရီကိုရင်ဗန်ဖွင့်တယ်ပေါ့။ဒါပေမဲ့အဲ9နာရီကိုဗန်ဖွင့်တယ်ဆိုမှတုံငင်ပေးတဲ့9နာရီချိန်မှာညီမတို့ဒီလူအတန်းလိုက်ကြီးကအခုဆိုတော့အမှမြင်တဲ့အတိုင်းပဲလေအများကြီးပဲလေလူကိုအခုလောဆယ်ညီမတို့စင်းကောက်ထားတာတောင်မှပဲစင်းရင်ရှိတဲ့လူတောင်မှပဲ800ကျော်1000လောက်ဖြစ်နေပြီလေ။ ခုလက်ရှိအစိုးရကိုမယုံကြည်တဲ့အတွက်လက်ရှိအစိုးရရဲ့ရန်တရားတွေကိုမယုံကြည်တဲ့အတွက်ဒီအစိုးရရဲ့ရန်တရားကိုရပ်တန့်သွားအောင်တော့ဒီကျွန်တော်တို့ဒီတွင်းထားတဲ့ဘန်တွေရဲ့ပတ်စံတွေကိုကျွန်တော်ပြန်ထုတ်ကြတယ်ပေါ့နော်အဲ့ဒါတပိုင်းရှိလို့နောက်ကတော့တကယ်လဲဆောင်းဝင်နေရရပေါ့နော်ကြက်ပုံမကြက်တဲလာကြတယ်ဗန်ထဲမှာအပ်ထားတဲ့ငွေတွေကိုလွယ်လွယ်ကူကူထုတ်ယူလို့မရတာကြောင့်စစ်ကောင်စီအစိုးရပေါ်ယုံကြည်မှုပုံမဲ့လာတာပဲဖြစ်ပါတယ်